အားလုံးမင်္ဂလာပါကျွန်တော်တို့ယခုထုတ်လွှင့်တဲ့အစီအစဉ်လေးကရင်ဖွင့်နားဆွင့်ပန်းနိုင်စီစဉ်ရက်လွှင့်ကြမယ်ဆိုတဲ့အစီအစဉ်တစ်လေးဖြစ်ပါတယ်ဒီအစီအစဉ်မှာပြည်သူတွေရဲ့ရင်ထဲကစကားသံတွေကိုရင်ဖွင့်ခွင့်ရမယ်မေးလို့ရမယ်ပြီးတော့နောက်တစ်ခုက energy ကပေးပို့မဲ့ message အချို့ကိုလည်းဒီအစီအစဉ်လေးမှာထုတ်လွှင့်ပါမယ်ပြီးတော့ကျွန်တော်တို့အားလုံးတူတူစီးလုံးမှုတွေယုံကြည်ချက်တွေနဲ့တူတူပန်းနိုင်တစ်ခုစီတဲ့ကိုဦးတည်ပြီးတော့အတူတူသွားကြဖို့ အောင်မြင်မှုတွေအောင်စိတ်တွေရှိကြဖို့အတွက်ဒီအစီအစဉ်လေးကိုကျွန်တော်တို့စတင်ဖန်တီးလိုက်ရခြင်းဖြစ်ပါတယ်ကျွန်တော်ဒီနေ့အတူတူစကားပြောမဲ့အခုတယောက်ကိုဖိတ်ခေါ်ထားပါတယ်အဲ့ဒါတော့အားလုံးသိပြီးသားကျွန်တော်တို့ရဲ့ကိုမင်းကိုနိုင်မှာဖြစ်ပါတယ်ကိုမင်္ဂလာပါခင်ဗျာမင်္ဂလာပါညီလေးတို့ပြန်တွေ့ကြပြန်ပြီဒီတစ်ခါတော့တယောက်တနေရာပြီပေါ့နော်ညီလေးโอเคဟုတ်ကဲ့ကိုဟုတ် ဟုတ်ကျွန်တော်တို့ဒီ season လေးကပန်းနံတစ်ခုကိုအတူတူဥတီကြီးရောယုံကြည်ချက်အပြည့်နဲ့သွားမဲ့ season လေးတစ်ခုဖြစ်နေကျွန်တော်တို့တိစောက်ထားဖြစ်ပါတယ်ပြည်သူတွေကျွန်တော်တို့ခွန်အားတွေရစေဖို့အောင်စိတ်တွေပို့ပြီးတော့တိုးလာဖို့အတွက်ဒီ season လေးကိုစတင်လိုက်ရခြင်းဖြစ်ပါတယ်ကိုဒီ season လေးပတ်သက်ပြီးတော့အရင်ဆုံးပြောပြပေးပါဦးဘယ်လိုသဘောရလဲဆိုတာလေးပါဒီဟာကဟိုပါပေါ့ရှိတင်တယ်ပေါ့ဘာဘာဖြစ်လို့လဲဆိုတော့ဒီ online အောင်မြင်ဖို့အတွက်ဆိုလို့ရှိရင် ပြန်ကြားရေးတစ်ခုလိုတယ်အဲ့ဒီပြန်ကြားရေးဟာတွက်လက်ရမယ်ဟိုကိုကိုတို့ခစ်ဆက်ဆက်မှာဂျုံဘူးနေတဲ့ဒီအစိုးရရဲ့ပြန်ကြားရေးတွေလိုရုပ်တီဖို့ကအဓိကဖြစ်နေပြီးတော့လူတွေမခံစားနိုင်တာမျိုးမဖြစ်သင့်ဘူးလို့ကိုနားလဲတယ်အမှန်ကအခုဟိုရင်ထဲရှိတဲ့အတိုင်းပေါ့ပေါ့ပါပါပြောဆိုနိုင်ရမယ်ပြီးရင်ဒီပေးပို့ခြင်းတဲ့အချက်လက်တွေကိုပေါ့နော်ဒီကရင်ဘတ်ကိုတိတိမှန်အောင်ဝိုင်းပြီးတော့ဟိုပို့ပေးနိုင်ရမယ်ပေါ့အဲ့အဲ့ဒီအတွက်တော့ လောက်ကြမှာပဲဒါပေမဲ့အဲ့လိုလောက်ကြတဲ့ခါမှာအခုညီလေးတို့လိုပေါ့ဒီအနုပညာလောကလူတွေပါလာတာကိုတို့ကဝမ်းမြောက်ဝမ်းသာကြိုဆိုရမှာပါဘာလို့ဒါတွေကအလူတွေအားလုံးကတာဝန်ကိုစီနဲ့ကိုနိုင်တဲ့ဝန်ကိုထမ်းပြီးတော့အားလုံးပါကြတယ်ဆိုတာအင်မတန်လှပတဲ့မြင်ကွင်းဖြစ်ပါတယ်ဒါကိုကြိုဆိုပါတယ်ညီလေးကျေးဇူးပါအခုရုံးဆုံးကျွန်တော်တို့အာဒီ Facebook ထဲမှာရောအဲရုပ်သံအစီအစဉ်တွေသတင်းတွေမှာရောအာပြန့်နှံ့နေတဲ့အကြောင်းအရာလေးတွေကိုအရင်ပြောချင်ပါတယ် တော့ဒါကလည်းကျွန်တော်တို့ပြည်သူတွေစိတ်ထဲမှာဇွေးစွာတွေဖြစ်နေရလဲရှိမယ်ပြီးတော့ခံစားချက်တွေရှိနေရလဲရှိမယ်ပြီးတော့ဟိုမရေမရာဖြစ်နေတဲ့အကြောင်းအရာတွေလည်းရှိနေမှာပေါ့နော်အဲ့တော့ဟိုကျွန်တော်တို့အားလုံးကဥတီချက်တစ်ခုကိုအတူတူသွားမှပန်းနိုင်ကိုရောက်မှာဆိုတော့ကြတော့ဟိုကျွန်တော်ခုတစ်ခုပြောချင်တာကမေးချင်တာလည်းပါပါတယ်ကိုအဲ့ဒါကဒီကြားထဲမှာ Facebook ထဲမှာရောတရင်တက်လာတယ်ပေါ့နော် လူထုခေါင်းဆောင်ရဲ့တရားရုံးခေါ်တဲ့ပုံရိပ်တွေပေါ့နော်အဲ့ဒါကဟိုဟိုပြည်သူတွေရဲ့စိတ်ထဲမှာမျိုးမျိုးခံစားနေရတာရှိပါတယ်အဲ့ဒီပုံမှာကိုဘယ်လိုမျိုးပြောချင်ပါလဲကိုဟုတ်တယ်လေဟို तू ကခံစားတဲ့အရာအနေနဲ့ကြည့်မယ်ဆိုတော့ခံစားရမှာပေါ့နော်ဒီလေးလက်စိတ်ထဲမှာတော့ခံစားချက်ဖြစ်တယ်မဟုတ်လားညီလေးဖြစ်တယ်ကွာဖြစ်မှာပေါ့နော်ဒါကတော့ဟိုဟာလူဆိုတာကလူဆိုတဲ့တော်ကခံစားချက်ရှိကြတာပေါ့ဒါပေမဲ့ ဒီလိုဒီလိုတွေးစီခြင်းနဲ့တွေးကြည့်ရအောင်တော်လာရေးလုပ်တယ်ဆိုတာခံစားချက်နဲ့လုပ်ရတာမဟုတ်ဘဲနဲ့ခံယူချက်နဲ့လုပ်ရတာလို့ကိုတို့နားလည်တယ်လေအဲ့ဒီအဲ့ဒီလိုမျိုးပြောင်းလိုက်ပါလားเนาะအဲ့ဒါဆိုရင်ကိုတို့ခံယူချက်တွေနဲ့သွားကြမယ်အဲ့မှာတော့အမြင်တွေရှိရလိမ့်မယ်ပေါ့ကိုတို့အဲ့လိုမြင်တယ်ဥပမာဆိုရင်ညီလေးရညီလေးပဲပြန်ပြီးတော့ကိုယ့်အကိုဖြည့်ကြည့်ပါအခုညီလေးတို့ဘလို့ဘလို့နားလည်ထားလဲပေါ့ဒီတရားယုံတို့တို့တရားဆွဲတဲ့ကိစ္စမျိုးကိုညီလေးတို့ဘလို့နားလည်ထားလဲအဲ့ဒါလေးစလိုက်ရအောင် ကျွန်တော်ကျွန်တော်ခံစားချက်အရပြောရရင်ဒီပုံတွေကဒီအချိန်တွေမှာအာတက်ရမယ့်ပုံတွေမဟုတ်ဘူးလို့အာလွှင့်ရမယ့်ပုံတွေမဟုတ်ဘူးလို့ခံစားရပါတယ်ဒီလိုဒီလိုလွှင့်ခြင်းအဖြစ်ဒါဟိုတစ်ဖက်ဟိုလူပုံလူပုဂ္ဂိုလ်ပေါ်မှာလည်းအန်တင်မရှိရရောက်တယ်ဟိုစီးဆောင်ထဲရမြောက်ဘူးလို့ခံစားရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအချိန်တွေမှာဒီလိုပုံတွေကိုထုတ်လွှင့်ခြင်းကကျွန်တော်တို့ပြည်သူတွေရဲ့ရှင်ထဲမှာခံစားချက်တွေမျိုးစုံဖြစ်သွားစေမယ် ပြီးတော့ကျွန်တော်တို့သွားနေတဲ့ဥတီချက်တွေပေါ်မှာတခုခုဖြစ်သွားနိုင်မလားလို့စိုးရိမ်မိပါတယ်အဲ့လိုအဲ့လိုမျိုးစိတ်တွေတော့ဖြစ်တယ်ကိုဒီပုံနေနေရတဲ့အချိန်မှာစိတ်မကောင်းဖြစ်ရတာနေနောက်ဆက်တွဲတွေကအများကြီးရှိလာနေတာပေါ့ခုနလိုပေါ့နော်ခံစားချက်အကြောင်းကိုမပြောဘဲနဲ့တို့တွေအမြင်နဲ့ကျုပ်ပြင်သုံးတတ်ကြမယ်ဆိုလို့ရှိရင်ဒီလိုနိုင်ငံတော်သမ္မတတို့အတိုင်ပင်ခံတို့ဆိုတာကဟွန်းအဲ့လိုဟို ဒီတိုင်းလွယ်လွယ်ကူတဲ့ဟိုဖမ်းနေတိုင်းဖမ်းရှိတဲ့မဟုတ်ဘူးလေပါရာညီလေးကြားမှုမှထင်တယ်ဟုတ်တယ်နော်ဟုတ်ကဲ့ဟိုလွတ်တော်ရဲ့ခွင့်ပြုချက်ကိုယူရတယ်လွတ်တော်ကိုတင်ပြပြီးတော့လွတ်တော်ကခွင့်ပြုမှသာလေဖမ်းမှာအဲ့တော့ तू ကလွတ်တော်ကျင်းပမဲ့မနဲ့မှာစာဖမ်းလိုက်တာဆိုတော့စပြီးတော့တရားမဝင်တာပေါ့အဲ့တော့အာနာသိမ့်တယ်ဆိုတဲ့ကိစ္စကလည်းတရားမဝင်ဘူးတကယ်ကိုဟိုဒီနိုင်ငံတော်ပုံကန်တာပဲ ဒါတော့မှသူတို့မှအာနာသိမ့်နေဆိုတဲ့စကားလုံးကိုမသုံးရဲဘူးဖြစ်ပုံများတော့အာနာကိုထိမ့်နေဆိုပြီးတော့ရှာရှာဖွေဖွေစကားတွေနဲ့ပြောရတော့တာပေါ့နော်အာနာသိမ့်နေဆိုသူတို့ကျူးလွန်တဲ့ဟာကိုဝန်ခံရရောက်မယ်လို့အောက်မိဟန်တူပါတယ်ဘတော့အဲ့ဒီမှာကြည့်လိုက်ရင်ကိုတရားရုံးဆိုတာဘာလဲတို့တွေကြည့်အောင်တရားမျှတမှုကိုရှာကြမဲ့နေရာမဟုတ်လားเนาะဒါလေးဒါเนาะဆိုတော့တရားမျှတမှုကိုရှာမယ်ဆိုရင်အဲ့ဒီတရားရုံးကို၌ကရောဘသူကဖွဲ့စည်းထားတဲ့တရားလို့လဲ စစ်အာဏာကိုမတရားသဖြင့်သိမ်းတဲ့လူကပေးထားတဲ့တရားရုံးကိုဘာများတရားမျှတမှုရှာနေစရာလိုလဲလို့အခုပြောတယ်။ဒါကြောင့်မို့လို့ဟိုအဲ့ဒီရဲ့အမှုသွားအမှုလာတို့ဘာတို့ကိုကိုတို့ကလိုက်เสียမလိုဘူးလို့အဲ့လိုနားလေတယ်။ဒီမတရားမှုကိုဒါလည်းအနိုင်ယူပြီးတော့ဒီခေါင်းတွေပါဝင်ပေါ့နော်တခြားအဲ့လိုပဲရင်ဆိုင်ရမဲ့သူတွေကိုပြန်ပြီးတော့ဆွဲထုတ်နိုင်ရမယ်။အမှုအကြောင်းတွေလိုက်ပြောလို့ရှိရင်တို့ရဲ့ဟိုမတရားမှုစီမျောနေတဲ့အထဲကိုလိုက်ပါသွား ခံစားရတယ်ပေါ့အဲ့လိုပါဟိုငကိုတွေကမှဟိုတရားမျှတမှုမရှိတဲ့အဖွဲ့အစည်းကဒီလိုချင်းတွေလုပ်တယ်ဆိုတော့ကျွန်တော်တို့ပြည်သူတွေခံစားချက်ကလည်းခုနကပြောသလိုပဲမတရားလူတွေကတရားရုံးကိုကုန်တော့ဘာဘာဘာဘာလုပ်မှာလဲကောနော်ကိုနောက်တစ်ခုကရှိသေးတာကြီးတွေကိုတို့တော့လည်းဒီလိုမျိုးအဲ့လိုပဲစစ်စစ်တပ်ကဖွဲ့ပြီးတဲ့တရားရုံးတွေနဲ့တွေ့ဘူးတဲ့တကယ်တော့တရားသူကြီးနိုင်ကိုကရော ဘလောက်လွတ်လပ်ပဲရှိလို့လဲအမှန်တိုင်းပြောချင်းဒါလူတိုင်းသိတယ်ဘယ်တရားသူကြီးကတော့ဒါကတော့မတရားဘူးဖြစ်တဲ့အတွက်ကြောင့်အမှုကိုလက်မခံဘူးလို့ဘယ်သူမှမပြောရဲဘူးဘယ်တရားသူကြီးပြောမလဲမင်းတို့မတရားလုပ်လာတာကြီးကွာငါငါဒါအမှုဖြစ်ကိုပြစ်စရာမလို့ငါတရားကိုယူမလာလဲလို့မပြောဝင်ဘူးဒါအကြောက်အကြောက်နဲ့ဖြစ်နေတဲ့ကိစ္စလေးတရားနဲ့ဖြစ်နေတာမဟုတ်ဥပဒေအရဖြစ်နေတာမဟုတ်ဘူးဆိုတော့နောက်ဆုံးကြရင်လည်းအဲ့ဒီတရားသူကြီးတွေကဘယ်လိုဖြစ်ကြရလဲဆိုတော့ဒါကိုတို့များစွာကြုံမှုတဲ့အတွေ့အကြုံများဆိုလို့ရှိရင် သူတို့ကတကယ်စီရင်ချက်ချမဲ့နေမှာသူတို့ကိုယ်တိုင်ဘယ်လိုဆုံးဖြတ်မယ်ဆိုတာကိုပြောခွင့်မရှိဘူးကိုတို့ကိုယ်တိုင်တွေ့ဘူးလေသူကပါလဲဆိုတော့လာပို့တဲ့စာရွက်ကိုသူကဖတ်ပြရတာအဲ့စာရွက်ထဲမှာပါတာကိုဖတ်ရတာဒါကြောင့်မလို့အကိုတို့တွေကအဲ့ဒီခေတ်အခုလုံးပေါ့နော်စစ်တပ်တွေကဟိုဖွဲ့ပေးတဲ့တရားသူကြီးကိုပါရာဖတ်လို့ပဲခေါ်တာစာရွက်ထဲပါတာကိုသူကဖတ်ရမှာလေဆိုတော့ဒါကြောင့်မလို့ပါဒီကိစ္စတွေကိုကိုတို့ကတရားပါတယ်ဆိုတော့အတိပ္ပယ်နဲ့လိုက်ပြီးတော့မကြည့်နေဘူးပေါ့နော်ဒါလေးပါဟုတ် အဲနောက်ထပ်ကျွန်တော်တခုထပ်ပြီးတော့မတရားနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ဖြစ်သွားတာစိတ်ကလေးပါပေါ့ကျွန်တော်အာဆီယံရဲ့သတင်းတွေကလည်းအများန်းတက်တက်လာတယ်ပေါ့နော်အဲ့တော့တက်လာတိုင်းလဲအားရစရာမရှိသလိုခံစားရခံစားချက်တွေကစီလုံမှုမရှိဘူးကိုယ်ပြည်သူတွေအနေနဲ့စိတ်တူရတယ်စိတ်ညစ်ရတယ်တနေ့တနေ့ဒီသတင်းတက်လာရောမှတ်ရခံစားချက်ပေါ့နော်ခံစားရတယ်အဲ့ပုံမှာကိုယ့်ရဲ့သုံးသက်ချက်အမြင်လေးပြောပြပြအောင် ဆိုပြီးသူကအာဆီယံကို၌ကိုကစပြီးတော့ဖွဲ့ကြတယ်ဟိုလေသူကဒီဟိုမတရားမှုတွေကိုစုပေါင်းတွန်းလှန်မယ်စုပေါင်းပြီးဆုံးမမယ်ဆိုတဲ့လူတွေမျိုးပါတာမဟုတ်ဘူးသူတို့ဒေတာနဲ့ပတ်သက်နေတဲ့ဒီထိဆက်နေတဲ့လူတွေအချင်းချင်းပေါ့အကျိုးစီးပွားအတွက်ကိုစီကိုစီဖွဲ့ကြတာပဲအဲ့တော့သူ့မှာတစုံတရာသောအကြောင်းအရာကိုမတရားပါဘူးဆိုတာသိရင်တောင်သူ့မှာအရေးယူဆောင်ရမယ်ရန်တရားရှိလို့မရှိဘူးရန်တရားမရှိဘဲနဲ့ဘာနဲ့အရေးယူမလဲသဘောကမင်းကိုမခေါ်တော့ဘူးလို့ဟိုဟို ပြောလို့တော့မှဒါလက်တွေ့ကြလို့ရှိရင်အဲ့ဒီလိုမျိုးအဆင့်အလာတော့မရှိဘူးเนาะဆိုတော့တို့တွေကြည့်ရမှာကဟိုအဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပဲဖြစ်ဖြစ်ကြည့်ရမှာကဘာလဲသူတို့အဆင့်အလာကိုကြည့်ရမှာသူတို့ဒီဒေသဆိုင်ရာမှာဖြစ်နေတဲ့မတရားမှုတွေကိုသူတို့အေးအေးယူနိုင်တဲ့အဆင့်အလာမရှိဘူးအာဆီယံမပြောပါနဲ့ကုလသမဂ္ဂမှာလုံခြုံရေးကောင်ဆိုတာဒါအာဏာအမြင့်ဆုံးဟိုအဖွဲ့အစည်းเนาะဒါမှမဟုတ်လုံခြုံရေးကောင်စီကချမှတ်လိုက်တဲ့ အဲ့ဒီဖမ်းဆီးထားတဲ့ခေါင်းဆောင်တွေနဲ့တကွပေါ့နော်နိုင်ငံခြားတွေအကုန်လုံးပြန်လွတ်ပေးပါအဝင်တောင်းဆိုချက်တွေကိုမလိုက်နာဘူးလေမလိုက်နာခဲ့တဲ့နေနေလို့ရတယ်လေဘာဖြစ်လို့လဲဆိုတော့ तू ကဟိုဟာလုတ်ပါလို့ပဲပြောလို့ရတယ်မလုတ်ရင်ဘာလုတ်မယ်ဆိုတော့နောက်ဆက်တွဲမပါဘူးဆိုတော့အဲ့ဒီကိစ္စတော့အဲ့ဒါပဲဆိုတော့အဲ့အဲ့ဒါကြောင့်ဒီလိုပဲလုပ်လိုက်ရအောင်အာဆီယံရဲ့ဘာရဲ့ညာရဲ့ကို မပြောကြဘဲနဲ့အဲ့ဒီအဖွဲ့အစည်းဟာတစုံတရာကိုထုတ်ပြန်မယ်ဆိုလို့ရှိရင် မလိုက်နာပါကဘာလုပ်မယ်ဆိုတဲ့နောက်ကရာဇသံပေးတာမျိုးပါနိုင်လားပါတယ်ပါတဲ့အတိုင်းတည်းထပ်ပြီးတော့အေးအေးယူမယ်ဆိုရင်တော့ဟုတ်ပြီအဲ့ဒါဆိုရင်အားဆိုင်ပြီးတော့အဲ့ဘက်မှာလုပ်ကြတော့ပေါ့အဲ့တော့အခုကတော့အာယုံတွေကိုထွေပြားတာကောင်းတယ်လို့ပြောချင်တာနော်အဲ့ဒါပဲဒိုးတွေတွေလိုရမဲ့ဒီဒီဒေါ်လာရေးကိုကိုကိုတောင်ကိုကုန်ထားပြီးတော့ကိုလို့ကိုလို့ပါအဲ့ဒါအဲ့ဒါအဲ့ဒါကအဓိကပဲလို့နားလဲပါတယ်အဲ့လိုပါညီလေးဟုတ်ကဲ့အခုပြောသလိုပဲအာယုံတွေထွေပြားသွားရင်ကျွန်တော်တို့သွားမဲ့လမ်းတွေကလည်းအာ ပို့ပြီးတော့ရှုပ်ထွေးတာကိုပဲရှိတာပေါ့နော်ကိုအဲ့တော့ကိုရီးယားကိုရီးယားနှလုံးသားတွေကနေပြည်သူတွေအားလုံးရဲ့ထပ်တူခံစားနေရတဲ့ခံစားချက်အတိုင်းကျွန်တော်တို့ energy စိုးရတွေကလည်းရှိနေကြတယ်ဆိုတာကိုယုံကြည်ပြီးတော့အာရဟန်းစဉ်တစ်ခုတည်းကိုဦးတည်ပြီးတော့သွားရင်တော့ပို့ပြီးအားကောင်းတာပေါ့နော်ကိုအဲ့တော့အဲ့အဲ့အဲ့စကားပြောရင်းနဲ့တခုဒီကြားထဲမှာသတင်းတွေတက်လာတာတောက်လျှောက်လည်းတက်နေပါတယ်ကိုဟိုဘန်နဲ့ပတ်သက်တဲ့သတင်းတွေပြီးတော့ပြည်သူတွေတန်းစီပြီးတော့မှ ပတ်စံတွေထုတ်ကြတယ်ဆိုတော့သတင်းတွေပြီးတော့စီးပွားရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေအဲဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးပြီးတော့နောက်ဆုံး CDM နဲ့ပတ်သက်တဲ့ CDM ဝန်ထမ်းတွေနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေလည်းအခုပြောပြပေးပါဦးပြည်သူတွေပေါ့ကောင်းတယ်ကြီးအဲ့ဒါအမှန်တော့အကုန်လုံးကဆက်ဆက်နေတာကြီးပဲတို့တွေ CDM ကိုစူးစမ်းပန်းစားလုပ်ကြတယ်ဝန်ထမ်းတွေအလုံးမစင်းမဲ့သွေးပေါက်ကြတယ်ဒါကိုဒီပင်လင်းတချို့ကတော့ CDM ဆိုတာဒီတစ်ခုတည်းလို့ထင်တယ်ပေါ့နော်တို့ကြင်ကြင်ခါခါပြောတယ်မကဘူးဒါတွေမကဘူး ဝန်ထမ်းမဟုတ်တဲ့ပြည်သူတွေကြတော့ CDM လုပ်လို့မရဘူးလားမေးပြီလေရတယ်လေ तू तू ကနေပြီးတော့ညှင်းဆန္ဒတွေလေဒီစစ်အာဏာရှင်အလိုကျကိစ္စမှန်သမျှကိုညှင်းဆန္ဒအာသူခိုင်းရင်မလုပ်ဘူးအဲသူပြောတဲ့အတိုင်းမဆောင်ရက်ဘူးပေါ့နော်အဲ့ဒါတွေအကုန်လုံးဟာအခုမဆောင်ဘူးညီလေးရဲ့နော်မိသားကမပေးဘူးသူ့သတင်းစာဝယ်မဖတ်ဘူးသူ့ TV မကြည့်ဘူးအားလုံးပေါ့နော်သူဖွင့်မဲ့အကြောင်းမသွားဘူးစသဖြင့်ပေါ့မမဖွင့်လို့လည်းမရပါဘူးဆရာမတွေက 80ရာခိုင်နှုန်းကျော်ကဘလူးမှမလက်မခံတဲ့ခံမျိုးဆိုတော့အဲ့ဒါကအန်ရတော့ကြီးတယ်သူဘာဖြစ်လို့မဖြစ်နိုင်တာကြီးဇွတ်လုတ်ချင်တာလဲဆိုတာလဲနောက်ွယ်မှာစဉ်းစားရရှိတယ်ကဲထားတော့အဲ့တော့ဘာမဆိုပေါ့သူနဲ့ညင်းဆန်တာနောက်ဆုံးသူထီတော်မှအရှက်မရှိကဲကျောင်းကဆရာမတွေကိုလိုက်ဇွတ်ရောင်းခိုင်းတယ်ဆိုကြဲကွာဘယ်တော့အခြေအနေစိုးနေပြီလဲဆိုတော့ပေါ်တာပေါ့နော်အဲ့ဒါခုနညီလေးပြောနေတဲ့ဘန်ဒီမှာနေ့စဉ်မိုးလင်းမိုးချုပ်တန်းစီနေရတဲ့ဟိုဟာလူတန်းကြီးကတက်တည်ပြနေတယ်ညီလေးကညီလေးတို့ဟာတွေမှာပုံနေပါတယ်မှာတွေ့တယ်မဟုတ်လား မိုးလင်းမိုးချုပ်တော်တော်တချို့ညအိတ်တွေပါစောင့်နေရတာတွေ့တွေ့နေတာဟုတ်တယ်ဟုတ်ဟုတ်တယ်အဲ့ဒါကြီးတွေတကယ်တော့လေအဲ့ဒီအဲ့ဒါကဟိုကတစ်မျိုးပဲတိုက်ပွဲတစ်မျိုးပဲအဲ့ဒါကြီးကြတော့သူတို့နှိမ့်ွက်ရတာအမတန်ခက်သွားပြီဘာဖြစ်လို့လဲဆိုတော့ကိုယ့်ပစံကိုပြန်ထုတ်တာလေလို့ပြောမှာဗောဒါကတော့ရှင်းတာဗောဟုတ်ပြီဘာဖြစ်လို့ထုတ်တာလဲမယုံလို့ဗောမယုံလို့ပြန်ထုတ်တာဗောရိုးရိုးလေးပဲလေဒါအဲ့ဒါရှင်းနေတာပဲအတုံးအောင်အတုံးကယုံလို့အပ်တာလေဩဟုတ်ပြီဒါဆိုရင်အတုံးကဘာလဲပြည်သူအစိုးရလက်ထက်ကအပ်တယ်ယုံလို့ သူတို့ကြတော့မယုံတော့ဘူးလေသူတို့ကသူတို့ခန္ဓာကကြတော့မယုံတော့ပြန်ထုတ်တာပေါ့ဒါရိုးရိုးလေးပဲဒါပေမဲ့အဲ့ဒီရိုးရိုးလေးကပဲသူတို့တော်တော်ကိုဟိုပါပေါ့အသက်ရှူဟိုမှားသွားပြီလေဘင်းကိုအမြင့်ထားပြီဘာသာရေးကြီးရပေါ့နော်ဒါကြောင့်မလို့ဒီဒီဘဟုဘန်ကတနေ့တနေ့ဘလောက်ပဲထုတ်ပြီးပြည်သူတွေကမရဘူးငါတို့ကတော့အထုတ်ပဲရှိတယ်အသွင်းမရှိဘူးဆိုတော့ဒါတိုက်ပွဲတစ်ခုပြန်ဖြစ်သွားတာတကယ်အားပြန်ပွဲတစ်ခုပြန်ဖြစ်သွားတာဒီအာဒီပီနဲ့ဘာနာရေးအကြက်တွေပြန်ဖြစ်သွားတာဘန်စနစ်ပြိုလဲဖို့ဖြစ်သွားတာ ဆိုတော့အဲ့ဒါဆိုလို့ရှိရင်ဘာဖြစ်မလဲဆိုတော့ဒီဒီစစ်တပ်ကနေပြီးတော့သူ့ကိုယ်သူအစိုးရလိုဖြစ်အောင်စူးစမ်းကျင်နေတဲ့အချက်တွေကိုပွားပြီးတော့ထိစေတာပေါ့နော်အဲတစ်ဆက်တည်းပြောရရင်လေဟိုကသတိထားမိမှာပေါ့ဒီနိုင်ငံတကာကနေပြီးတော့ဟိုပြီးွားရလုတ်ထားတဲ့ဒီ MOGE ကိုပေါ့နော်မြန်မာရင်နံနဲ့တဘာဝတန်ငွေလုပ်ငန်းကိုပေးရမယ်အများဆုံးခွဲပေးရမယ်ဟာတွေကိုတချို့ထင်းချုပ်လိုက်တာတွေရှိတယ်နော်ရက်တန့်လိုက်တာပေါ့နော် ဒီလူတွေလက်ထက်မှာပေးလို့မဖြစ်ဘူးဆိုတော့ခဏရပ်လိုက်တဲ့ဟာကပဲလူတွေကြည့်လိုက်လေတနစ်စာဆိုလို့ရှိရင်အမေရိကန်ဒေါ်လာကို1.3ဘီလီယံเนาะဒါတစ်လအောင်เนาะတန်းတရာကျော်တယ်เนาะဒီဥစ္စာကเนาะနည်းနည်းတော့တော့မဟုတ်ဘူးเนาะအမေရိကန်ဒေါ်လာတန်းတရာကျော်တယ်တစ်လစာတစ်လစာဆိုတော့ဘယ်လောက်ထိရောက်လဲဆိုတော့ဒီနောက်နောက်နောက်တစ်ခါတခြားတိုးတဲ့အပြင်တခြားကုမ္ပဏီတွေကလည်းဒီလမ်းစဉ်ကိုလိုက်ကြတော့ဆိုတဲ့အခါကျတော့ဒါတွေအားလုံးမှာတနက်တစ်ချက်မဖောက်ရဘဲနဲ့ စူးစမ်းပြီးတော့လုပ်နေကြတဲ့ထိရောက်တဲ့ဟိုပါပေါ့ဒါဒါကပြန်နာရှင်ကိုရက်တန့်ပြီးတော့ချုပ်ငင်းသွားအောင်လုပ်နေတဲ့လုပ်ရပေါင်များစွာတွေတခုပဲရှိနေတယ်ဒါကတူးတယောက်ကောင်လုပ်ခဲ့ရတာမဟုတ်ဘူးပြည်သူတွေအများပါခဲ့ရတာအများကြီးဆန္ဒတွေပြခဲ့တဲ့နိုင်ငံတကာရောက်ခဲ့တဲ့ရောက်နေတဲ့ဒုနိုင်ငံသားတွေအားလုံးကတညီတညာတဲ့ကဘာကြီးပြည်အောင်ပေါ်ကြတဲ့ပုံမှာနောက်ဆုံးမှာမနေနိုင်တဲ့အခါနေလို့လည်းမရတော့တဲ့ပုံမှာရန်တရားတွေကနေပြီးတော့ဒီအုပ်တွေဒီတုံ့ပြန်မှုတွေပြန်လာတော့ဒါတွေကတော့အောင်မြင်မှုတွေပါလေရဲ့နော်ဟုတ် ကျွန်တော်တို့ရဲ့အသက်တွေလည်းစတေးရတယ်လည်းများတယ်ဆိုတော့ဒီလိုအောင်မြင်မှုတွေစက်တိုက်ဆက်ပြီးရလာမယ်လို့လည်းမျှော်လင့်ပါတယ်ပေါ့အဲ့တော့အာတုဘီအနေနဲ့မေးချင်ပါတယ်ပေါ့အာတုဘီဝင်လာမယ်ဆိုတော့လူတွေရဲ့မျှော်လင့်ချက်အဲ့ဒါလေးပေါ်မှာဘယ်လိုမျိုးပြောချင်ပါလဲအာတုဘီနောက်ကဝင်အဲ့လိုပြောရင်ညီလေးကဘယ်လိုအောင်းနေလဲ နောက်အုပ်စုတွေပါတယ်ညီလေးမြင်ပါလားဟာလားရုပ်ရုပ်တရက်ဆိုလို့ရုပ်တရက်သူကိုပြောရင်အဲ့လိုမျိုးမြင်တော့မလားပဲနော်ပြီးရင်ကိုကပြောမယ်အရှိအရက်ကလည်းဝင်မယ်တောင်ရက်ကလည်းမြောက်ရက်ကလည်းဝင်မယ်အတူပြရက်လေးမျက်နှာလားရက်လေးမျက်နှာပြောမှထပ်ပြောလို့ရှိရင်အရက်ရှိမျက်နှာတွေပါလာအောင်ပဲဟမ်အရှိဖက်ဖက်ကဝင်ပါပေါ့ဒါပေါ့အဖက်ဖက်ကဝင်ပါပေါ့ဘာဖြစ်လို့လဲရိုးရိုးလေးလေကိုအားကိုကိုအာတူပြီပြည်ရင်းဖြစ်အာတူပြီ ပြည်သူလူထုရဲ့ရင်ဘတ်ထဲကနေပြီးတော့ဒီမှာဖြစ်လာတဲ့အတူကြီးဒါရှင်းရှင်းလေးပဲတကယ်သူကလုံလောက်တယ်လုံလောက်တယ်ဒီတိုက်ပွဲကိုအောင်နိုင်ဖို့အထိလုံလောက်တယ်ဆိုတော့ကိုတွေကဟိုဒါကတော့ဟိုကဘာကြီးကဝိုင်းကူရင်ကောင်းမှာပဲဆိုတာတော့ဒါကညံ့နေတာဟုတ်ညံ့လဲညံ့နေတယ်ကိုယ့်စီမှာလဲထားလာပြည်သူလူထုကငြင်းညမ်းတဲ့အနေနဲ့တစ်ချိန်လုံးတွန်းလာတယ်ရဲဆက်ဆက်ဖြိုခွင်းခံရတဲ့အခါကျတော့ကဘာကြီးကဝိုင်းဆုံးမပါလို့တော့ဖြစ်စေချင်တာပေါ့ဒါတွေကစန္ဒတွေလေနော်စန္ဒနဲ့လက်တွေ့ဘဝဆိုတာကတော့ အများနဲ့တစ်ထပ်တည်းမကြဘူးကြကျင်တဲ့ခါကြလာလိမ့်မယ်โอเคအဲ့တော့နိုင်ငံတကာကကူတဲ့နိုင်ငံတကာကဝင်တဲ့အတူပီလာကောင်းလာလိမ့်မယ်ကိစ္စမရှိဘူးအဲ့ဒါလာခြင်းမလာခြင်းပေါ်မှာကြောက်ကြဆိုင်မနေဘူးတို့ပြည်တွင်းမှာရှိတဲ့တိုင်းရင်းသားတွေစုပေါင်းလိုက်တဲ့အင်အားတို့ generation Z တွေ Gen Z တွေရဲ့လုံအားနဲ့ပေါင်းလိုက်ရင်ကိုကိုပြည်သူကိုကိုကာကွယ်မယ်ကိုနိုင်ငံသားကိုကိုကာကွယ်မယ်ဆိုတာအကောင်းဆုံးအလုပ်ပြီးပဲလို့သာပြောလိုက်တော့တကယ်ကိုအဲ့ဒါကအောင်နိုင်မယ် နော်ကာလာတခုကာလာတခုဆိုတာလည်းတိတ်တကယ်ဟိုလူသမိုင်းနဲ့ပြောရတော့အကြအကြီးစောင့်နေတာလည်းမလိုပါဘူးတကယ်လည်းတင်တန်းတွေတက်နေကြပြုတ်နေကြဒါတွေပြင်ဆင်နေကြညီလေးတွေ့မှာပဲရံဖန်ရံကလည်းဒါကတော့နားမျက်စိဖွင့်ထားတဲ့လူတွေသိနေကြတာပဲဒါကြောင့်မလို့ဒီနေ့အစီအစဉ်ကပါတယ်လေနော်ရင်ဖွင့်ရင်ဖွင့်ပြောပြောစရာရှိတာပြောကြမေးစရာရှိတာမေးကြပြီးရင်ပါလဲရင်ဖွင့်မေးရင်ပါတယ်လေညီလေးနားဆင်နားဆင်ပဲကိုနားဆင်လားနော်ဒီဒီတို့တို့ရဲ့အရေးတော်ဝင်နဲ့ပတ်သက်တဲ့အောင်သတင်းတွေ နော်အောင်တဲ့ကိစ္စတွေကနားဆွင့်ထားရမယ်တယောက်နဲ့တယောက်အမျှဝေရမယ်ပြီးရင် idea တွေရောအချက်လက်တွေရောဖလှယ်ရမယ်ရင်ဖွင့်နားဆွင့်ပြီးရင်တော့တို့တွေရွက်လင့်ကြရမှာပေါ့နော်ဒါကိုပြောတာဟုတ်ဟုတ်ပါပြီဟုတ်အဲ့တော့အခုအာအာတုဘီကိစ္စကတော့ရှင်းသွားပြီကွာအဲ့တော့အာတုဘီနဲ့အတူတူကျွန်တော်တို့ခုနကအခုပြောသလိုမျိုးဆိုရင်ကျွန်တော်တို့အားလုံးကစီးလုံးဖို့ကပို့ပြီးတော့အရေးကြီးလာပြီအားလုံးကတပြိုင်တည်းဥတီချက်တစ်ခုကိုသွားဖို့ကအရေးကြီးလာပြီဆိုတော့အခုအဲ့စီးလုံးမှုတွေ ပြည်သူတွေအတွက်ဥတီချက်တစ်ခုတည်းကိုသွားဖို့တွေအတွက်ပြည်သူတွေအမှားကြားစေတဲ့စကားလေးပြောပြပါဦးအဲ့တော့စီးလုံးပြီဆိုတဲ့နေရာမှာရပါရခါကြတော့ညီရဒီလိုပါဟိုထင်ရှားတဲ့လူတွေရဲ့အာဘော်တွေကွဲပြားကြတာကိုလူတွေကတခါတရံကြလို့ရှိရင်စိတ်အားငယ်သွားတာရှိတယ်နော်သေချာပြောတာတယ်ပေါ့ထင်ရှားတဲ့လူပုဂ္ဂိုလ်တွေပေါ့တယောက်နဲ့တယောက်ဟိုအမြင်မတူကြတာတွေပေါ့နော်ဒီကိစ္စကိုဒီလိုချင်းကပ်ရမယ်တချို့ကနောက်တစ်ယောက်ကကြက်ဒီလို view ဟာသုံးရမယ်ဆိုတဲ့အခါကျတော့လူတွေကဟာကွဲကုန်ပါပြီဟို ခြားကုန်ပါပြီလို့ခံစားကြရတယ်ပေါ့နော်အမှားတော့ဒါဒါကအဓိကပြဿနာမဟုတ်ဘူးအယူဆနဲ့အမြင်တွေကတော့ပြောနေကြနေတယ်ဒါပေမဲ့အရေးကြီးတာအကောင့်ထဲပေါ်တဲ့ခါမှာစိတ်ဝမ်းမကွဲရဘူးဒါကြောင့်မလို့သဘောထားကွဲကွဲရှိတယ်စိတ်ဝမ်းတော့မကွဲရဘူးဆိုတာဒါကိုပြောတာအဲ့တော့အမြင်အယူဆတော့သူပြောပါစေဒါပေမဲ့တဖြည်းဖြည်းနဲ့မှတ်ကြောက်တင်သွားမှာပေါ့လူတို့ရဲ့ဒီရေချင်ရလည်းပုံမြင့်မှာပဲဒါကိုနားဆွဲတဲ့လူကပို့ပြီးတော့တိလာကြားလာတယ်။အော်နားရီဝါလာလို့ရှိရင်ဒီအယူဆတွေအတွေးခေါ်တွေအကြောင်းပို့ပြီးတော့တိတာပေါ့နော်။ ဒါပေမဲ့အဓိကကအဲ့လိုမျိုးဟိုဟိုလူပုဂ္ဂိုလ်တဦးချင်းစီရဲ့တစ်ဖွဲ့ချင်းစီရဲ့အတွေးအမြင်ကဟိုဟာတကယ်ပဓာနာကြတာမဟုတ်ဘူးတကယ်ပဓာနာဘာလဲဆိုတော့လေအားလုံးနိုင်ငံသားအားလုံးလုပ်နေတဲ့အဲ့ဒီအလုပ်တွေဘယ်လောက်ညီတယ်ဆိုတာကအဓိကနိုင်ငံသားဆိုတာတော့ကိုကိုတို့ပြည်တွင်းမှာနေမကောက်ဘူးလို့နိုင်ငံသားတွေတဲ့ဟောဒီမိသားစုတွေ ဒီကဒီကနေပြီးတော့အကြောင်းအမျိုးမျိုးနဲ့နိုင်ငံတကာမှာပညာအတွက်ဖြစ်၎င်းတော့၎င်းဥစ္စာအတွက်တော့၎င်းမိသားစုတော်ရှာဖွေနေကြတဲ့သူတွေအကုန်လုံးကလည်းသူတို့ဝိုင်းလုံနေတာသူတို့ရဲ့လုံအားတွေသူတို့စီကနေပြီးတော့ကြီးလိုက်ရတဲ့ခွန်အားတွေအိုးရကြတယ်သူတို့တန်ယုံတွေရှိမှသူတို့သက်ဆိုင်ရာဌာနတွေရှိမှသွားပြီးတော့ဆန္ဒပြကြတယ်ဆန္ဒပြတာတွေတခုလည်းမဟုတ်ဘူးလေနော်စုပြီးတော့အလူငွေထည့်ပေးတယ်လုံအားတွေထည့်တယ်တချို့ကနီးပညာကူညီတယ်တချို့က idea တွေပေးတယ်တချို့ကအချက်လက်တွေပေးတယ်တန်ဖိုးရှိတယ်နော်အဲ့ဒါတွေ အဲ့ဒါကြီးကကွန်ရက်ကြီးတွေဖွဲ့ပြီးတော့ဒီဒီဒေါ်လာရေးကိုလာပြီးတော့အားကောင်းမောင်းပန်မောင်းနေတာဆိုတော့အဲ့ဒါတွေညီနေဖို့လိုတယ်အဲ့လိုညီကြရဆိုနေရမှာဟိုမှာကြည့်အခုဆိုလို့ရှိရင်အကိုတို့ကအရင်လိုဟာလားစိတ်ဝမ်းအခွဲခံထားတဲ့သူတွေမဟုတ်တော့ဘူးဘာလဲဆိုတော့လေတစ်ချိန်လုံးကတော့ဘာသာရေးနဲ့ခွဲတယ်လူမျိုးရေးနဲ့ခွဲတယ်ဟိုလူနဲ့ပတ်သက်ရင်ပဲစွတ်ဆဲခံတယ်လို့လို့ဒီလူနဲ့ပဲထိစပ်လို့ရှိရင်ပဲပေးစားခံမလို့လို့အဲ့ဒီဘွားတွေမဟုတ်တော့ဘူးဒီဒီဒီတိုက်ပွဲကြီးရတယ်ဆိုတော့ဘာတွေပြေးလိုက်လဲတွေ့လား တောင်ပေါ်မြေပြန့်ပင်လယ်ကမ်းရိုးတန်းမှာရှိတဲ့တိုင်းသားတွေအကုန်လုံးတယောက်နဲ့တော့ပုံနာတယ်သွားတယ်ဒါညီလေးအမြင်ပဲနေ့စဉ်နဲ့အမျှပဲအရင်တော့တော်ထဲမှာဟုတ်လားဘလောက်ခလိခံခဲ့ရတယ်ဆိုတော့သူတို့သိပါတော့မြို့ပြအလေကောင်မှာတော့ရရဆက်ဆက်ပြည်သူလူထုကိုအနိုင်ကျင့်ပြီးတော့ဒါစော်ကားမော်ကားလုပ်တာတွေတွေ့ကြတဲ့အခါမှာအပြန်အလှန်သိသွားတယ်နားလည်မှုလည်းရပါတယ်အဲ့လိုပဲဘာသာလူမျိုးတွေကြားထဲမှာလည်းသူကသူဗလီကပဲထွက်လာလားဘုံကျောင်းကပဲထွက်လာလားချက်ကျောင်းကပဲထွက်လာလားဘုရားကျောင်းကပဲလာလားဇီဒီကပဲလာလားအားလုံးကတသားတည်းပဲအတူတူပဲ အဲ့ဒါယူလာခွဲလို့မရတော့ဘူးဒါဒါအမြတ်တော့ဒါအမြတ်ပဲဒါနိုင်ငံသစ်တည်တောက်တဲ့အခါမှာဒီယုံကြည်ညီညွတ်မှုကအကောင်းဆုံးအားပဲအဲ့တော့ဒါကဒီဒေါ်လာကြီးမှလည်းဒီအားနဲ့ပဲဆက်သွားမယ်ဘယ်သူမှသွေးခွဲတာကိုမခံနဲ့အဲ့ဒီအဲ့ဒီအောင်စိတ်နဲ့အတူဒီညီမှုကတော့ဒါအကိုတို့အတွက်အမြတ်မြတ်တာကိုလည်းသိရမယ်ဒါဒါဒါဒီတန်ဖိုးပြန်ဖြစ်သွားတယ်ပေါ့အကိုတို့ကင်ဆောင်ရမယ်တူလက်နဲ့ကရိယာတစ်ခုဖြစ်သွားတယ်အဲ့ဒါဒီဒီညီညွတ်မှုကအဲ့ဒီညီညွတ်မှုကသာလေအဓိကကြတယ် အဲ့ဒါကပြည်တွင်းမှာမကဘူးပြည်ပရောက်တယ်မှာလည်းဒီတိုင်းပဲဘာသာပေါင်းစုံလူမျိုးပေါင်းစုံဒါကြောင့်တွေ့တယ်မလားနောက်ပိုင်းမှာမျိုးကြီးပြကြီးတွေမှာခြိတဲ့ဆန္ဒပြကြတဲ့လူငယ်တွေပြတာဘာတဲ့ဘာသာလူမျိုးမခွဲကြမြန်မာနိုင်ငံသားဟိဆိုတာဒါအင်မတန်ကြက်တည်ရှိတဲ့အမြင်ကျဲတဲ့နော်ဖြစ်မိတဲ့တကယ်တကယ်ကိုအားကောင်းမောင်းတန်တဲ့ကြွေးကြော်တန်တွေပဲလို့ကိုကတော့အဲ့လိုမြင်နေနေလေးอ่ะဟုတ်ကဲ့ကိုပြောလိုက်တာခွန်အားတကယ်ရှိပါတယ်ကိုကျွန်တော်တွေကကိုကိုပြောသလိုဆိုရင်အာ စီးလုံးမှုနဲ့လက်ချင်းချိန်ပြီးတော့မှဘာသာတွေဘာတွေဘာမှခွဲခြားစရာမဟုတ်တော့တဲ့အမြင်တွေကျွန်တော်တို့ပိုင်ဆိုင်လိုက်ရတယ်ဒီအမျက်တွေရလိုက်တယ်ဆိုတော့အားကြီးကျွန်တော်တို့ခံစားရပါတယ်အဲ့တော့အဲ့ဒီတော့လည်းကျေးဇူးအများကြီးတင်ပါတယ်ပေါ့နောက်ထပ်ကျွန်တော်ပြည်သူတွေကိုပန်ကြားချင်တာလေးတစ်ခုရှိပါတယ်အဲ့ဒါကဒီအစီအစဉ်မှာနောက်ပိုင်းမှာအာပြည်သူတွေစီကနေပြီးတော့ရေဖွင့်တဲ့စကားသံတွေမိခွန်းတွေကို PPTV ရဲ့ message box ကနေတစ်ဆင့် ပါဝင်လို့ရပါတယ်ဒီ season မှာကျွန်တော်တို့အဲ့ဒီကနေရွေးချယ်ပြီးတော့အဲ့ဒီမိခွန်းတွေအဲ့ဒီရင်ဖွင့်စကားတိုင်းတွေနဲ့ဆက်ဆက်မဲ့အဖွဲ့အစည်းတွေအစိုးရအဖွဲ့တွေကိုချိတ်ဆက်ပြီးတော့ energy အစိုးရအဖွဲ့နဲ့ပတ်သက်ပြီးတော့เนาะချိတ်ဆက်ပြီးတော့ကျွန်တော်တို့ဒီမိခွန်းလေးတွေကိုပြန်ဖြေချဖို့စီစဉ်ပေးပါမယ်လို့ပြောချင်ပါတယ်ဟုတ်ဟုတ်တယ်ကြီးလေးဒါဆိုရင်မိခွန်းတွေမေးကျင်တဲ့လူတွေကအဲ့ဒါဒီဒီ PPTV ကိုသုံးပုံညီလေးစီကိုပေါ့လိမ့်မူပြီးတော့မိခွန်းတွေပို့ပေးရမယ်ပေါ့ဟုတ်ကဲ့ ဟုတ်ပြီကောင်းတယ်ညီလေးကသူ့ကိုယ်ကရင်းတာနေကိုညီလေးကပြန်ပြီးတော့ဒီမှာဖတ်ပြမယ်ပေါ့နော်ဒီမှာဖတ်ပြမယ်ကိုဟုတ်ကဲ့သက်ဆိုင်ရာလူတွေကနေပြီးတော့အခုအခုလိုပဲပေါ့ဟိုပြန်ပြီးတော့တုံ့ပြန်တာတွေနားဆွင့်ပေါ့ဟုတ်ပြီဒါဆိုရင်တွေ့မယ်နားဆွင့်မယ်ပြီးရင်ဘာလုပ်မှလဲညီလေးပန်းနိုင်စီကိုတူတူရက်လင့်ကြမယ်လေကို